ခန်းကြီး24ငငယ်1မှ7အနန္တတကုရှင်သည်အပေကြောင့်ကာလအချိန်တို့ကိုတူထားတော်မမူသည်။နားလေသောသူတို့သည်တရားစီရင်တော်မူရာနေ့ရက်ကိုအပေကြောင့်မမြင်ရသည်။အချို့သောသူတို့သည်မြေပတ်တိုင်တို့ကိုရွှေ့တတ်ကြ၏။သူတစ်ပါး၏တိုးစိတ်တို့ကိုလူယူ၍ကိုအဖို့ထိန်ချောင်းကြ၏။မိဘမရှိသောသူငယ်၏မြဲကိုမောင်းသွား၍ မုတ်ဆိုးမ၏နွားကိုအပေါင်ယူကြ၏။ငတ်မွတ်သောသူတို့ကိုလမ်းလွဲစေကြ၏။ဆင်းရဲသောပြည်သားတို့သည်စုဝေး၍ပုန်းရှောင်လျက်နေရကြ၏။သူတို့သည်အလုပ်လုပ်ခြင်းငှါတော၌ရိုင်းသောမြည်းကဲ့သို့ထွက်ရကြ၏။စားစရာကိုရှာခြင်းငှါနံနက်စောစောသွား၍ကိုယ်အဘို့နှင့်သားသမီးတို့အဘို့ကိုတော၌တွေ့ရကြ၏။လယ်ပြင်၌ကား၊ညှဉ်းဆဲသောသူ၏စပါးကိုရိတ်၍သူ၏စပျစ်သီးကိုသိမ်းရကြ၏ ချမ်းသောကာလ၌ကိုကိုဖုံးလွှမ်းเสียအဝတ်မရှိ အချင်းဤအိရကြ၏တဲခိုเสียတဲမရှိသောကြောင့်တောင်ပေါ်၌မိုးရေဆူဆွတ်လျက်ကြောက်ကြမ်းမှခိုရကြ၏အဖတ်မရှိသောသူငယ်သည်အမိနို့နှင့်ကွာရ၏စင်းရဲသားသည်မိမိဥစ္စာကိုပေါင်ထားရ၏အဝတ်မရှိအချင်းဒီလှဲ့လေ၍မွတ်သိလျက်သူတစ်ပါးကောက်လှိုင်းကိုထမ်းရ၏သူတစ်ပါးအိမ်မှစီကိုကြိတ်လျက် စပြစ်တီးကိုနင်းနယ်လျက်အငတ်ခံရ၏လူတို့သည်မြို့ထဲမှညီးတွားကြ၏နာသောသူတို့သည်အော်ဟစ်ကြ၏သို့တော်လည်းသူတို့ဆုတောင်းသော စကားကိုဘုရားသခင်သည် ပမာဏပြုတော်မမူအငယ်73မှ20အချို့သောသူတို့သည် အလင်းကိုဆန့်ကျင်ပဲပြု၍အလင်းသဘောကိုမသိလင်းသောလမ်းသို့မလိုက်တတ်ကြ လူတတ်သည်စောစောထပ် ဆင်းရဲငတ်မွတ်သောသူတို့ကိုတတ်တတ်၏ညအခါတခိုးလုတ်တတ်၏သူမယားကိုခိုးသောသူသည်ညံဥယံအချိန်ကို မျှော်လင့်၍မိမိမျက်နာကို ဖုံးလျက်အဘဲသူမျှမမြင်ရဟုဆိုတတ်၏လူဆိုးတို့သည်ညအချိန်၌သူတို့၏အိမ်ကို ဖောက်ထွင်းတတ်ကြ၏နေ့အချိန်၌ပုံးလျက်နေ၍အလင်းကိုရှောင်တတ်ကြ၏နန္နေရန်ကိုတေမင်းရိတ်ကဲ့သို့ထင်မှတ်၍တေမင်းအရေးကြောက်မဲ့ဖွယ်သောဘေးတို့ကိုသိရကြ၏ ရေပေါ်မှာပေါ်ပါချ၏မြေပေါ်မှာကျိန်ဆဲသောအဖို့ကိုခံရ၍စပြည့်ဥယျင်အနီးသို့မချင်းရကြမိုးရေသည်ခန်းချုပ်ခြင်းအပြင်၎င်းနေပူအရှိန်အပြင်၎င်းကွယ်ပြောက်တတ်တဲ့ကဲ့သို့မတရားသောသူသည်တေမင်းနိုင်ငံ၌ကွယ်ပြောက်တတ်၏သူ၏အမိသည်သူ့ကိုမေ့လျော့၍တီကောင်တို့သည်မြိန်စွာစားလိမ့်မည်နောက်တဖန်အဘယ်သူမျှမအောင်မေ့ရ မတရားသောသူသည်တစ်ပင်ကဲ့သို့ကျိုးရလိမ့်မည်အငယ်27မှ25မတရားသောသူသည်သားမဖွာသော မိမကိုနှင်းဆဲတတ်၏မုတ်ဆိုးမကိုလည်းကျေးဇူးမပြုတတ်အာကြီးသောသူကိုပင်မိမိတကူကြောင့်ပယ်ရှင်းတတ်၏ထာသောအခါလူတိုင်းကို အသက်ဖို့စိုးရိမ်တတ်၏တို့ရတွင်ရဲရင်စွာခိုလုံရာအခွင့်ကို သူအားပေး၍ထိုတို့သော သူတို့၏အမှုများကို ပမာဏပြုတော်မူ၏ခဏချီးမြှောက်ခြင်းတို့ရောက်၍တဖန်ကွယ်ပြောက်ကြ၏နှိမ့်ချခြင်းတို့ရောက်သည်ဖြင့်အခြားသောသူကဲ့သို့အသက်ချုပ်ခြင်းကို၎င်းဇပနံအဖျားကဲ့သို့ရိပ်ဖြတ်ခြင်းကို၎င်းခံရကြ၏သို့မဟုတ်လျှင်ငါ၏မှုသာအဖြစ်ကိုအဘယ်သူပြမည်နည်းငါ၏စကားကိုအဘယ်သူခြေမည်နည်းဟုမွဲ့ဆို၏